ခန်းကြီး24အငယ်1မှ4တပန်သာရဖျားသည်မောရှိအားမိန်တော်မူသည်ကားပရိသတ်စည်းဝေးရာတဲတော်တွင်တက်တေခံချက်ကလကံပြင်မှမိခုံ၌အစင်မပြတ်မိထွန်းရာဘို့တန်တွင်ဒီကို ထောင်း၍ယူသောတန်တွင်စီစစ်ကိုဤဒေလာမျိုးသားတို့သည်တင့်ထန်သို့ဆောင်ခဲ့ရမည်အကြောင်းဆင့်ဆိုလော့ အာယုန်သည်လည်းညဦးမှသည်နာနဲ့တိုင်အောင်သာရဖျားရှိတော်၌ထိုအမှုကိုစီရင်ရမည်။တင်တို့အမျိုးအစဉ်ဆက်ဆောင်ရသောပြည့်ညတ်တော်ဖြစ်သည်။စင်ကြယ်သောမိခုံ၌မိခွက်များကိုအာယုန်သည်သာရဖျားရှိတော်မှာအစဉ်အမြဲပြင်ဆင်ရမည်။အငယ်၅မှ၉တင်သည်မုတ်ညက်ကိုယူ၍မုတ်တလုံးလျင်နှောမဲစီ မုတ်ဆက်နှလုံးကိုလှုပ်ပြီးလျင် အာရဖျားရှိစင်ကြယ်သောစပွဲပေါ်မှာမုံတလုံးပေါ်၌တလုံးကိုထပ်ဆင့်၍တပုံ၆လုံးစီနှစ်ပုံပုံရမည်ဒါဝရဖျားအားမိဖြင့်ပြုသော ပူဇော်တကားဒီဟုသော အောက်မေ့တော်မူဖို့ရာဖြစ်စေခြင်းကထိုမုံနှစ်ပုံပေါ်မှာစင်ကြယ်သောလောဘံကိုတင်ထားရမည်ဒါဝရဖျား၏ပရိညင်နှင့်အညီ ဣဒရေလအမျိုးသားတို့လက်မှ ခံယူသောထိုမုံကို အာယုန်သည်ဒါရုဘုရားရှေ့တော်၌ဥပုနေတိုင်းအစဉ်မြဲပြင်ဆင်ရမည်ထိုမုံကိုအာယုန်နှင့်သူ၏သားတို့သည် ပိုင်၍တန်ရှင်းရာဌာနတော်၌စားရကြမည်ဒါရုဘုရားအားမိဖြင့်ပြုသော ပူဇော်တကာတဲကထိုမုံသည်ဒါဝရပညာတော်အတိုင်းအာယုန်အဖို့အလွန်တန်ရှင်းသောအရာဖြစ်သည်ဟု မိန်တော်မူ၏ အငယ်30မှ19အေဂုတုလူနှင့်ဣဒေလမိမရ၍ဣဒေလအမျိုးသားတို့နှင့်အတူလိုက်လာသောသားတယောက်သည်တတ်ထဲမှဣဒေလလူနှင့်ရန်တွေ့သည်ဖြင့်နာမတော်ကို ပြစ်မှားလျက်ကျိန်ဆဲလေ၏ထိုသူ၏အမိကားဒံအမျိုးဒီပရိသမီးရှေလောမိတ်ဖြစ်သည်ပြင်းမှန်းသောသူကိုမောရှိထံသို့ ဆောင်ယူခဲ့၍ဒါရဘုရား၏အလိုတော်ကိုမတိမိတိုင်အောင် ချုပ်ထားကြ၏ ထာဝရဘုရားကလည်းကျိန်ဆဲသောသူကိုတပ်ပြင်သို့ဆောင်သွား၍သူ၏စကားကိုကြားသောသူအပေါင်းတို့သည်သူ၏ခေါင်းပေါ်မှ လက်ကိုတင်ပြီးပါပရိသတ်အပေါင်းတို့သည်ကြောက်ခဲနှင့်ပြစ်ကြစေတင်သည်ဣဒရေလအမျိုးသားတို့အားဆင့်ဆိုရမည်မှာမိမိဘုရားသခင်ကိုကျိန်ဆဲသောသူသည် မိမိအပြစ်ကိုခံရမည်ဒါဝရဘုရား၏နာမတော်ကိုပြစ်မှားသောသူသည်အသေးတခြင်းကိုအမှန်ခံရမည် ပရိသတ်အပေါင်းတို့သည်ထိုသူကို အမှန်ကြောက်ခဲနှင့်ပစ်ရကြမည်။အမျိုးသားချင်းဖြစ်စေ၊တပါးအမျိုးသားဖြစ်စေ၊နာမတော်ကို ပြစ်မှားလျှင်အသေသတ်ခြင်းကိုခံရမည်။လူအသက်ကိုသတ်သောသူသည်လည်းအသေသတ်ခြင်းကို အမှန်ခံရမည်။18တိရစ္ဆာန်အသက်ကိုသတ်သောသူသည်လည်း၊ဥစ္စာရှင်အားတကောင်အတွက်တကောင်ကိုလျော်ရမည်။လူသည်အိမ်နီးချင်းကိုနာအောင်ပြုလျှင် သူ့ကိုပြုသည့်အတိုင်းကိုခံရမည်အယိုးကိုချိုးသည့်အတွက်အယိုးချိုးခြင်းကို၎င်းမျက်စိကိုဖျက်သည့်အတွက်မျက်စိဖျက်ခြင်းကို၎င်းသွားကိုချိုးသည့်အတွက်သွားချိုးခြင်းကို၎င်း သူ့ကိုနာကျင်စွာ ပြုသည့်အတိုင်းကိုယ်တိုင်နာကျင်စွာခံရမည်တရိษံအသက်ကိုတတ်သောသူသည်တကောင်အတွက်တကောင်ကိုပြန်ပေးရမည်လူအသက်ကိုတတ်သောသူသည် အသေးသက်ခြင်းကိုခံရမည် ကိုအမျိုးသားဖြစ်စေသူတပါအမျိုးသားဖြစ်စေတပါတည်သောတရားနှင့်သာစီရင်ခြင်းကိုခံရမည်ငါသည်တင်တို့၏ဘုရားသခင်သာရဘုရားဖြစ်သည်ဟု မောရှေအားမိန့်တော်မူ၏ဣဒရေလအမျိုးသားတို့သည်ကျိန်ဆဲသောသူကိုတပ်ပြင်သို့ဆောင်သွား၍ကြောက်ခဲနှင့်ပြည့်ရမည်အကြောင်းမောရှေဆင့်ဆိုသည်ဖြစ်၍ဒါရဘုရားသည် မောရှေအားမှားထားတော်မူသည့်အတိုင်းသူတို့သည် ပြုကြ၏